ရှမတဲခရစ်ဝင်ခန်းကြီး24အငယ်1မှ6ယေရှုသည်ဗိမာန်တော်မှ ထွက်ကြွတော်မူသည်ရှိတော်တပည့်တော်တို့သည်ဗိမာန်တော်ဤတိုက်ဆောင်များကိုပြခြင်းဟံအထံတော်သို့ချင်းကပ်ကြ၏ယေရှုကလည်းဤအရာအလုံးစုံကိုတင်တို့သည် မြင်ကြသည် မဟုတ်လောငါအမှန်ဆိုသည်ကားမဖြိုမချဘဲကြောက်တစ်ခုပေါ်မှတစ်ခုမျှမတီမနေရဟု မိန်တော်မူ၏ထိုနောက်တန်လွင်တောင်ပေါ်မှ ထိုင်တော်မူစဉ်တပည့်တော်တို့သည် အခြားသူမပါဘဲချင်းကပ်၍ထိုအမှုရာတို့သည်အဘယ်ကာလမှ ဖြစ်မည်ကို၎င်းကိုတော်သည်ကြွလာ၍ဤကကဘာကုံသော ပုပ္ပနမိတ်သည်အဘယ်နမိတ်ဖြစ်မည်ကို၎င်း အမိတ်ရှိတော်မူပါဟုလျှောက်ကြ၏ယေရှုကလည်းသင်တို့ကိုအဘယ်သူမျှမလက်ဖျားစေခြင်းငှာတတိပြုကြတော့အများသောသူတို့ကငါသည် ခရစ်တော်ဖြစ်၏ဟုဆိုလျက်ငါ၏အယံကိုဆောင်၍ ပေါ်လာသဖြင့်လူအများတို့ကိုလှည့်ဖြားကြလိမ့်မည်။သင်တို့သည်စစ်တိုက်ခြင်းအကြောင်းကို၎င်း၊စစ်တိုက်အံ့သောသိတင်းစကားကို၎င်းကြားရကြလိမ့်မည်။သို့သော်လည်းစိုးရိမ်တုန်လှုပ်ခြင်းမရှိစေခြင်းငှါသတိပြုကြလော့။ထိုအမှုအရာများသည်ဖြစ်ရမည်။သို့သော်လည်းအဆုံးသည်မဖြစ်သေး။လူတမျိုးနှင့်တမျိုး၊တနိုင်ငံနှင့်တနိုင်ငံရန်ဘက်ပြုကြလိမ့်မည် အရရတို့၌အစာခေါင်းပါခြင်းကာလနာများပြားခြင်းမြေကြီးလှုပ်ခြင်းတို့သည်ဖြစ်ကြလိမ့်မည်ထိုအမှုရာတို့သည်ဒုက္ခဆင်းရဲခြင်း၏အစအဦးဖြစ်သည်ထိုကာလ၌လူများတို့သည်သင်တို့ကိုညှင်းဆဲခြင်းအသေးသက်ချင်းကိုခံစေခြင်းဟံအာနှံကြလိမ့်မည်ငါ၏နာမကြောင့်လည်းခတ်သိမ်းသော လူမျိုးတို့သည်တင်တို့ကိုမုန်းကြလိမ့်မည်ထိုကာလ၌အများသောသူတို့သည်ဖောက်ပြန်ခြင်းသို့ရောက်၍အချင်းချင်းတယောက်ကိုတယောက် အပ်ကြလိမ့်မည်အချင်းချင်းမုန်းကြလိမ့်မည်မိษาပရဖက်အများတို့သည်ပေါ်လာ၍လူအများတို့ကိုလှည့်ပြားကြလိမ့်မည်မတရားသောအမှုတို့သည်များပြားသဖြင့်အများသော သူတို့၏ချစ်ချင်းမေတ္တာသည် ခေါင်းပါလိမ့်မည်အချင်းသူသည်အဆုံးတိုင်အောင်တည်ကြည်၏ထိုသူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်လူမျိုးအပေါင်းတို့အားတက်တည်ဖြစ်မည်အကြောင်းနိုင်ငံတော်နှင့်ရှင်သောအေးဝန်ဒီတရားကို လောကီနိုင်ငံအရရရှိသည်မြတ်တို့၌ဟောရလိမ့်မည် တို့ပြီးမှအဆုံးသည်ဖြစ်လက်တံအငယ်15မှ22ထိုကြောင့်ပရောဖက်ဒံယေလဟောသည့်အတိုင်းဖြစ်စည်းတတ်သောရွှေရှားပွဲအရာသည်တန်ရှင်းသောအရန်ဌာန၌စိုက်နေသည်ကိုတင်တို့မြင်ရလျှင်ကျမ်းစာကို ကြည်သောသူသည် နားလည်ပါစေထိုတို့မြင်ရလျှင်ယူဒပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစေ။ အိမ်မိုးပေါ်မှာရှိသောသူသည်အိမ်တဲကဥစ္စာကိုယူခြင်းကမဆင်းစေနှင့်လယ်၌ရှိသောသူလည်းမိမိအဝတ်ကိုယူခြင်းကနောက်သို့မပြန်စေနှင့်ထိုနေ့ရ၌ကိုဝန်ဆောင်သော မိမနှင့်နို့ဆိုသူငယ်ရှိသောမိမတို့သည် အလွန်ခက်ကြလိမ့်မည်တင်တို့ပြည့်ရသောအချိန်သည် ဆောင်းကာလ၌မကြဥပုံနေ့၌လည်းမကြမိအကြောင်းဆုတောင်းကြလော့အကြောင်းမူကား ကဘာဦးမှစ၍ယခုတိုင်အောင်မဖြစ်စဘူးနောက်၌လည်းမဖြစ်လက်တတ်သောကြီးစွာသောဒုက္ခသည်ထိုကာလ၌ဖြစ်လိမ့်မည်ထိုကာလတာရှည်လျင်အဘယ်သူမျှမလွတ်နိုင်ရရွေးချယ်သောသူတို့အဖို့အလုံးငှာထိုကာလသည်တိုလိမ့်မည်အငယ်23မှ28ထိုအခါသူတစ်ပါးကဤရ၌ခရစ်တော်ရှိသည် ထိုအရ၌ရှိသည်ဟုဆိုတော်လဲမယုံကြနှင့်အကြောင်းမူကားခရစ်တော်၏အယံကိုဆောင်သောသူနှင့်မိစ္ဆာပရောဖက်တို့သည်ပေါ်လာ၍ရွေးချယ်သောသူတို့ကိုပင်လှည့်ပြားနိုင်လင်လှည့်ပြားလောက်အောင် ကြီးစွာသော နမိတ်လက္ခဏာအံ့ဘွယ်သော အမှုတို့ကို ပြုကြလိမ့်မည်ထိုအကြောင်းအရာတို့ကိုငါပြောနှင့်ပြီထိုကြောင့်သူတို့ကခရစ်တော်သည်တော၌ရှိသည်ဟု ဆိုတော်လဲမထွက်မသွားကြနှင့် တိုက်ခန်း၌ရှိသည်ဟု ဆိုတော်လဲမယုံကြနှင့်လျက်စစ်သည်အရှိမပြက်၍အနောက်တိုင်အောင်ထွန်းလင်းတကယ်သို့လူသားသည်ကြွလာတော်မူလက်တံအသေးကောင်ရှိရာ၌ရွှေလင်းတတို့သည်စုဝေးကြလက်တံအငယ်29မှ36ထိုကာလဤဒုက္ခဆင်းရဲခြင်းနောက်ရုတ်ခနဲ့နေသည် မိုက်လိမ့်မည်လာသည်အယောင်ကိုမပေးကျယ်တို့သည်ကောင်းကင်မှကြကြလိမ့်မည် ကောင်းကင်တကိုးတို့သည်တုန်လှုပ်ကြလိမ့်မည်။ထိုအခါလူသား၏နိမိတ်လက္ခဏာသည်ကောင်းကင်၌ထင်ရှားလိမ့်မည်။မြေကြီးပေါ်မှာလူအပေါင်းတို့သည်ငိုကြွေးမြည်တမ်းကြ၍၊လူသားသည် ကြီးစွာသောဘုန်းတန်ခိုးအာနုဘော်ကိုဆောင်လျက်၊မိုဃ်းတိမ်ကိုစီး၍ကြွလာတော်မူသည်ကိုမြင်ရကြလိမ့်မည်။လူသားသည်မိမိတမန်တို့ကိုစေလွှတ်၍တံပိုးခရာကိုပြင်းစွာမှုတ်စေတော်မူသဖြင့် သူတို့သည်ရွေးချယ်တော်မူသောသူတို့ကိုအရက်လေးမျက်နှာကောင်းကင်အောက်ထက်ဝန်းကျင်တို့မှခေါ်၍စုယုံကြလတံသင်မောတဖန်ပင်ကိုအစွဲပြု၍ပုံသက်တည်တစ်ခုကိုမှတ်ကြလော့သင်မောတဖန်ပင်သည် အခက်အလက်နှု၍အရွက်ပေါက်သောအခါຫນွေကာလနီးသည်ကိုသင်တို့သိကြ၏ထိုနည်းတူထိုအကြောင်းအရာအလုံးစုံတို့ကိုမြင်ရလျှင် လူသားသည်တကားဝတိုင်အောင် အနီးသို့ရောက်တော်မူသည်ကို တိမှတ်ကြလော့ငါအမှန်ဆိုသည်ကားယခုဖြစ်သောလူများမကုန်မီထိုအကြောင်းအရာအလုံးစုံတို့သည် ဖြစ်ကြလိမ့်မည်ကောင်းကင်နှင့်မြေကြီးမတည်တော်လဲငါစကားတည်လိမ့်မည်ထိုအချိန်နာယူကိုကအဘယ်သူမျှမသိကောင်းကင်တမန်မသိငါခမည်းတော်တပါးဒီသာတည်တော်မူ၏အငယ်39မှ44လူသားသည်ကြွလာသောအခါနောအေးလက်ထက်၌ဖြစ်တဲ့ကဲ့သို့ဖြစ်လိမ့်မည် ရေလွှမ်းမိုးခြင်းမဖြစ်မီကာလ၌နောအေးသည်တင်မောတဲသို့ဝင်သောနေ့တိုင်အောင်လူများတို့သည်စားတော့လျက်ထိမ်းမြန်းဆုံပဲ့လျက်နေ၍ရေလွှမ်းမိုးခြင်းရောက်သည်ဖြင့်လူခတ်သိန်းတို့ကိုတုတ်တင်ပယ်ရှင်းသည့်တိုင်အောင်တတိမဲ့နေကြသည့်ဤသူလူသားကြွလာသောအခါ၌ဖြစ်လိမ့်မည်ထိုအခါလယ်၌ရှိသောသူနှစ်ယောက်တို့တွင်တယောက်ကိုသိမ်းယူ၍တယောက်မူကားနေရရလက်တံ ကျိတ်ဆုံကျိတ်သောသူနှစ်ယောက်တို့တွင်တယောက်ကိုသိမ့်ယူ၍တယောက်မူကားနေရရလက်တံတင်တို့အရှင်သည်အဘဲအချင်းနာယီ၌ရောက်လာမည်ကိုတင်တို့မသိသောကြောင့်စောင့်နေကြလော့တကိုးလာမည်အချင်းနာယီကိုအိမ်ရှင်တိရလျင်မိမိအိမ်ကိုမထွင်းမဖောက်စေခြင်းဟာစောင့်နေလိမ့်မည်ကိုတင်တို့သိကြ၏ထိုကြောင့်တင်တို့သည်ပြင်ဆင်လျက်နေကြလော့အကြောင်းမူကားတင်တို့မထင်မမှတ်သော အချိန်နာယီ၌ လူသားသည်ကြွလာလိမ့်မည်အငယ်55မှ51အရှင်သည်မိမိအိမ်သူအိမ်သားအပေါင်းတို့အားအချိန်တန်လျင် အစာအသောက်တို့ကိုဝေဖန်စေခြင်းဟံအအုပ်အချုပ်ခံထား၍တစ္ဆာနှင့်၎င်းတတိပညာနှင့်၎င်းပြည့်စုံသောကျွန်ကားအဘယ်သူနည်းအချင်းကျွန်သည်ဤသို့ပြုလျက်နေသည်ကို အရှင်သည်ပြန်လာ၍တွေ့၏ထိုကျွန်သည်မင်္ဂလာရှိ၏ ငါအမှန်ဆိုသည်ကားအရှင်သည်မိမိဥစ္စာရှိသည်များတို့ကို ထိုကျွန်၌အလိမ့်မည်သို့မဟုတ်မူကားအချင်းကျွန်ဆိုးကငါအရှင်လာခဲလိမ့်မည်ဟုစိတ်ထဲ၌အောင်းမိသည်နှင့်ကျွန်ချင်းတို့ကို ရိုက်ပုတ်လျက်တေတောက်ကျူးသောသူတို့နှင့်တကွစားတောက်လျက်နေ၏ထိုကျွန်မကြည့်မမျှော်သောနေ့ရက်မကြားမသိသော အချိန်နာရီ၌သခင်သည်ရောက်လာလျင် ထိုကျွန်ကို ပြင်းပြစွာ ကုမျက်ဆုံးမ၍ ငိုကြွေးခြင်းအံသွားခဲချိတ်ခြင်းရှိရာအရပ်၌လျှို့ဝှက်သောသူတို့နှင့်တကွနေရာချလတံ့